တော်ရရှိမြစိတ်ချမ်းသာကိုကြမှာကြပါစေဒီကနေ့2024ခုနှစ်ဇွန်လ24ရက်ဒင်းလာနေတဲ့သတင်းတွေကိုကျွန်တော်ချောချောဆုကတင်ဆက်ပါမယ်ခင်ဗျာရုရှားနိုင်ငံတောင်ပိုင်းကသမရနိုင်ငံတနိုင်ငံဖြစ်တဲ့ဒါဂက်စတန်မှာတနတ်သမားတွေကအ ਨੇ ဆုံးရဲအရာရှိ15ဦးကိုတပ်ဖြတ်ခဲ့တယ်လို့ရုရှားသတင်းဌာနတကူကဖော်ပြလိုက်တဲ့သတင်းနဲ့စတင်ပါမယ်။ Orthodox ဖျားကြောင်နှစ်ကြောင်ဝိပိယနေရတနေရနဲ့ဒါဗန်နဲ့မဟာရှ်ကာလာမှာရှိတဲ့ရဲစခန်းတစ်ခုတို့ကိုတနင်္ဂနွေနေ့က တပြိုင်နက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူတွေဟာဒါဘက်မှာရှိတဲ့ဝန်ပြရာနေရာကိုမိရှို့ခဲ့တယ်လို့ဂျူးအဖွဲ့အစည်းတစ်ခုကပြောပါတယ်။မီးလောင်နေတဲ့ဆောက်ကနေမီးခိုးတွေတက်လာနေတာကိုဗီဒီယိုပုံရိပ်မှာပြသနေပါတယ်။အဲဒီတိုက်ခိုက်မှုတွင်ရဲရရှိ15ဦးထက်မနည်းနဲ့အရသာအများပြားသေဆုံးခဲ့တယ်လို့ဒါဂက်စတန်အုပ်ချုပ်ရေးမှူးဇာဂီမယ်လီကော့ဖ်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြထားပါတယ်။တိုက်ခတ်သူ6ဦးသေဆုံးခဲ့ပြီးဒေသဆိုင်ရာအာဏာပိုင်တွေကအခြေအနေကိုထိန်းချုပ်ထားတယ်လို့အဲဒီတာဝန်ရှိသူကပြောပါတယ်။ ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောတာမျိုးမရှိသေးပါဘူးရုရှားစုံစမ်းစစ်ဆေးကော်မတီကအကြမ်းဖက်တိုက်ခိုက်မှုလို့မှတ်ယူပြီးစုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသရှိဆေဗစတိုပိုစိတ်ကမြို့ကိုယူကရိန်းကဒုံးကျည်နဲ့ပစ်ခတ်မှုကြောင့်လူ၄ဦးသေဆုံးပြီး144ဦးဒဏ်ရာရရှိခဲ့တယ်လို့ရုရှားတင်မြှောက်ထားတဲ့အာဏာပိုင်တွေကပြောပါတယ်ရုရှားကခရိုင်းမီးယားကို2014ခုနှစ်မှာသူ့လက်အောက်ကိုသွတ်သွင်းခဲ့ပါတယ်။ တနင်္ဂနွေနေ့မွန်းတက်ပြီးမကြာမီပြုလုပ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုမှာယူကရိန်းကိုအမေရိကကထောက်ပံ့ထားတဲ့ Atacms ဒုံးကျည်9စင်းပါဝင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာဆိုထားပါတယ်။ရုရှားလေကြောင်းကာကွယ်တပ်ဖွဲ့တွေကကြီးစံထိပ်ဖူးတွေစုပြုံတက်ဆင်ထားတဲ့အဲ့ဒီဒုံးကျည်၄စင်းကိုကြားပြဟန်တာနိုင်ခဲ့ပေမဲ့၅စင်းမြောက်ဒုံးကျည်ကလေထဲမှာပေါက်ကွဲသွားခဲ့တယ်လို့ကာဝေးဝန်ကြီးဌာနကဆိုပါတယ်။ယူကရိန်းကိုလက်နက်တွေပြပို့ထားတာကြောင့် ဒုံးကျည်နဲ့အဲ့လိုတိုက်ခိုက်မှုအတွက်အမေရိကန်ဆိုရမှာလုံးဝနှိပါတာဝန်ရှိတယ်လို့အဲ့ဒီဝန်ကြီးဌာနကပြောပါတယ်ယူကရိန်းကသူ့ရဲ့ပိုင်နက်ထဲကနေတိုက်ခိုက်ခဲ့တဲ့အတွက်လေယူကရိန်းကိုအပြစ်တင်တယ်လို့ဖြည့်ဆွတ်ဖော်ပြထားပါတယ်ခင်ဗျာဂျပန်နိုင်ငံနောက်ပိုင်းမှာအင်္ဂါနေ့ထိမိုးတိထန်စွာရာသွန်းမဲ့လို့ရာသီဥဆိုင်ရာရရှိတွေကခံမှန်းထားပါတယ်မြေပြိုမှုတွေကိုလည်းသတိထားဖို့သူတို့ကပြောဆိုနေပါတယ်ဂျပန်မိုးလေဝသအေဂျင်စီရရှိတွေကပူနွေးပြီးဆွတ်ဆွတ်တဲ့လေဆိုင်တုဟာဂျပန်နိုင်ငံအနောက်ဘက်ခြမ်းမှာ ရာသီလိုက်ဖြစ်ထွန်းတဲ့မိုးရွာသွန်းတဲ့ရာဝန်းစီဥတီစီးဝင်နေတယ်လို့ပြောပါတယ်ဒေသတွင်းလေထုအခြေအနေအလွန်မတည်မငြိမ်ဖြစ်စေတယ်လို့သူတို့ကဆိုပါတယ်အဲ့ဒီမိုးရွာသွန်းတဲ့ရာဝန်းကြောင့်ကျူးရှုတောင်ဝက်မှာမိုးအဆက်မပြတ်ရာသွန်းခဲ့ပါတယ်အဲ့ဒီရာဝန်းဟာဘယ်မှကျူးကြီးဖြစ်တဲ့ဟွန်ရှုကျွန်းရဲ့ကန်လွန်ရေပြင်တောင်ဘက်စီရွေရှားသွားပွဲရှိပြီးအဲ့နောက်ကျူးရှုကျွန်းတောင်ပိုင်းတဝိုက်မှာရှိနေမယ်လို့တာဝန်ရှိသူတွေကပြောပါတယ် အင်္ဂါနေ့မနက်ထိ24နာရီတွင်ကျူရှူတောင်ပိုင်းမှာမိုးရင်150မီလီမီတာထိရွာသွန်းမယ်လို့သူတို့ကခန့်မှန်းထားပါတယ်။ကျူရှူမြောက်ဘက်မှာ130မီလီမီတာထိနဲ့ကင်ကီဒေသမှာ80မီလီမီတာထိရွာသွန်းမယ်လို့ခန့်မှန်းထားပါတယ်။တချို့နေရာတွေမှာမြေသားပြော့နေပြီဖြစ်တဲ့အတွက်မိုးနှင်းနဲ့ရွာတာနဲ့တင်မြေပြိုးမှုအန္တရာယ်တိုးလာနိုင်တယ်လို့အဲဒီရရှိတွေကသတိပေးထားပါတယ်။မြေပြိုတာမြေနှပိုင်းဒေသတွေမှာရေကြီးတာမြေရေရှမ်းတာမိုးကြိုးပစ်တာလေဆင်နှမောင်းနဲ့မိုးသီးမုန်တိုင်းလိုမျိုးလေပြင်းတွေတိုက်တာမျိုးအတွက်သတိရှိကြဖို့တိုက်တွန်းထားပါတယ်။ ဒီဒေါတင်ဂျပန်နိုင်ငံရှေ့ပိုင်းတချို့နေရာတွေမှာတင်းလာနေမှာအပူချိန်36ဒီဂရီ Celsius ကိုကျော်လွန်ခဲ့ပါတယ်။နေ့ဘက်အမြင့်ဆုံးအပူချိန်ဟာတိုချီနီခံဆာနိုမြို့မှာ36.8ဒီဂရီ Celsius ၊ချီဘခံအီချီဟာရာမြို့ရဲ့ဥရှိကူရမှာ36.4ဒီဂရီ Celsius ရှိခဲ့ပါတယ်။တိုကျိုမြို့လည်းပါ33.4ဒီဂရီ Celsius ထိမြင့်တက်ခဲ့ပါတယ်ခင်ဗျာ။ဗြိတိန်ကိုနိုင်ငံတော်ခီးဖြစ်ရောက်ရှိနေတဲ့ဂျပန်အေဂရပင်နာရူဟီတိုနဲ့ဂျင်ယာတော်မဆာကိုတို့ဟာ ဂျပန်ယဉ်ကျေးမှုအားပေးလှုပ်ဆောင်တဲ့နေရာကိုတောက်ခဲ့ကြပါတယ်။ရေကရပင်ဟာတနင်္ဂနွေနေ့မှာဂျပန်ဟော့စ်လန်ဒန်ကိုတောက်ခဲ့ပါတယ်။အဲဒီနေရာမှာဂျပန်နုပညာဒီဇိုင်းစာဝေးယာစံတဲ့တီထွင်မှုနဲ့နည်းပညာတွေကိုပြသထားပါတယ်။2018ခုနှစ်မှာဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ရေကရပင်ဟာဧည့်သည်တွေကဂျပန်အစားအသောက်တွေရိုးရာလက်မှုပညာနဲ့တခြားထွက်ကုန်တွေကိုဝယ်ယူနိုင်တဲ့မြင်းကြီးတက်ကိုလှည့်လည်ကြည့်ရှုခဲ့ပါတယ်။အဲလိုရနိုင်တဲ့ပစ္စည်းတွေမှာအီရှိကာဝါခရိုင်က ဝါဂျီမန်နူရီယွန်းနယ်တွေပါဝင်ပါတယ်။နှစ်ဆန်တရနေ့ကအဲဒီခန်ရဲ့နိုတိုကျွန်းဆွယ်နဲ့တခြားနေရာတွေမှာအင်အားပြင်းငလင်လှုပ်ခဲ့ပြီးအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပါတယ်။အဲဒီနောက်အီဂေဘင်ဟာဂျပန်နိုင်ငံထိပ်တန်းလက်ရရှင်ခုနှစ်ဦးကရွေးချယ်ထားတဲ့တမူထူးခြားတဲ့ဂျပန်ဒီဇိုင်းတွေကိုပြသတဲ့ပွဲကိုလည်းကြီးစုခဲ့ပါတယ်။ပြကွက်တွေထဲမှာလွန်ခဲ့တဲ့နှစ်ပေါင်း15000လောက်ကစတင်ခဲ့တယ်လို့ခန့်မှန်းထားတဲ့ဂျုံမွန်ခေတ်ကမြေလေပစ္စည်းတွေပါဝင်ပါတယ်။ အဲ့ဒါပြင်ဒိုယာမခင်ကပွဲတော်မှာသုံးပြီးတဲ့စက်ကူမီးပုံးကြီးကနေစိတ်ကူးစီတန်ရယူပြီးခင်မီနီးပြန်နဲ့ပေါင်းဆက်ထုတ်လုပ်ထားတဲ့အားကစားဝတ်စုံတွေကိုလည်းပြသထားပါတယ်ခင်ဗျာ။ NHK Watch ဘန်ကတရင်တွေကိုဆက်လက်တင်ဆက်နေပါတယ်။နှစ်စဉ်ပြုလုပ်နေကြ Hajj ဖျားဖူးခီးစဉ်မှာ အပူလွန်ကဲမှုကြောင့်လူပေါင်း1300ကျော်သေဆုံးခဲ့တယ်လို့ဆော်ဒီအာရေဗျဂျမိုင်ဝန်ကြီးကပြောဆိုလိုက်တဲ့သတင်းကိုနားဆင်ပါဆော်ဒီအာရေဗျနိုင်ငံအနောက်ပိုင်းမက္ကာမြို့ရှိအထွတ်မြတ်ထားတဲ့နေရာတွေစီကမ္ဘာတစ်ဝန်းကမွတ်စလင်တွေနှစ်စဉ်နှစ်တိုင်းလာရောက်ဖျားပူလဲပတ်ကြပါတယ်ပူချိန်50ဒီဂရီဆက်ဆက်အထက်မြင့်တက်နေတဲ့ကြားဇွန်လ14ရက်ကနေပြီးခဲ့တဲ့သတင်းပတ်ပုံတူးနေ့ထိကျင်းပခဲ့တဲ့ဒီနှစ် Hajj ဖျားဖူးခီးစဉ်မှာဖျားဖူး1.8တန်းလောက်လာရောက်ခဲ့ပါတယ်။ တနင်္ဂနွေနေ့ကဒေသနာရုပ်မြင်သံကြားတစ်ခုနဲ့တယ်လီဖုန်းကတဆင့်မေးမြန်းမှုမှာဆော်ဒီကျမကြီးဝန်ကြီးဖာဟတ်အယ်ဂျာလာဂျာကဖျားဘူး1300တဦးဟာအပူရှက်တာနဲ့တခြားအကြောင်းရင်းရောက်သေဆုံးခဲ့လို့ပြောပါတယ်။သေဆုံးသူ80ရာခိုင်နှုန်းကျော်ဟာဟာရှမာပါဝင်ဖို့လိုအပ်တဲ့ဗီဇာကို မရယူထားကြောင်းလည်းဝန်ကြီးကပြောပါတယ်။နေရာထိုင်ခင်းနဲ့တည်ယူပို့ဆောင်ဝန်ဆောင်မှုတွေကိုတင်လျော်စွာအသုံးပြုနိုင်တဲ့အတွက် သူတို့တွေတည်ဆုံးတာဖြစ်နိုင်ွယ်ရှိတယ်လို့အဲ့ဒီဝန်ကြီးကဖြည့်ဆွတ်ပြောဆိုပါတယ်ခင်ဗျာဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့ပြင်းထန်တဲ့တိုက်ခိုက်မှုတွေမကြာခင်ပြီးဆုံးမယ်လို့ဆိုတဲ့သတင်းကိုလည်းနှာစင်ပါအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်ကိုတိုက်ခဲ့တဲ့အဆင့်ဟာအပိသတ်တော်မှာဖြစ်ပြီးလေဗနွန်နဲ့မြောက်ပိုင်းနယ်စပ်ရှောင်းမှာတပ်ဖွဲ့ဝင်တွေပိုပြီးချထားမယ်လို့ပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့မှာမစ္စတာနေတန်ယာဟုက အစ္စရေးရုပ်မြင်သံကြားဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းကမှအဲ့လိုမှတ်ချက်ပြုခဲ့တာဖြစ်ပါတယ်။သူကဒီစစ်ပွဲပြီးဆုံးတော့မယ်လို့မဆိုလိုပေမဲ့ရာဖာကစစ်ပွဲရဲ့ပြင်းထန်တဲ့အဆင့်ပြီးဆုံးတော့မယ်လို့ပြောဆိုခဲ့ပါတယ်။ပြင်းထန်တဲ့အဆင့်ပြီးဆုံးတဲ့နောက်တပ်ဖွဲ့တွေကိုမြောက်ဘက်ကိုရှေ့ပြောင်းနိုင်ခြင်းရှိပြီးအစ္စရေးအနေနဲ့အဲ့လိုလှုပ်ဆောင်မယ်လို့မစ္စတာနက်တင်ယာဟူကပြောဆိုခဲ့ပါတယ်ခင်ဗျာ။ နှစ်ဆန်းတရက်နေ့ကနိုတိုကျွန်းဆွယ်မှာကြီးမားတဲ့ငလျင်လှုပ်ခဲ့ပြီးတဲ့နောက်ခါနာဇာဝါမြို့မှာရှိတဲ့နာမည်ကြီးဂျပန်ပြတိုက်တစ်ခုအပြည့်အဝပြန်လည်ဖွင့်လိုက်ပြီဆိုတဲ့သတင်းကိုလည်းနားဆင်ပါအဲ့ဒီ 21st Century Museum of Contemporary Art ခါနာဇာဝါဟာငလျင်ကြောင့်ပျောက်ကွယ်များပြားပျက်စီးခဲ့တဲ့အတွက်ပြတိုက်ကိုပိတ်ထားခဲ့ရပါတယ်ဒါပေမဲ့ဘေကင်းလုံခြုံရေးအစီအမံတွေလှုပ်ဆောင်ပြီးစီးခဲ့တဲ့အတွက်ပြတိုက်ရဲ့ပြကွက်နေရာအားလုံးကိုစနေနေ့မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်ဧည့်သည်တွေကရေအောက်မှာလမ်းလျှောက်နေရတဲ့မျိုးခံစားရစေတဲ့ The Swimming Pool လို့အမည်ပေးထားတဲ့အမှုပညာရှင် Lindro Ehrlich ရဲ့နာမည်ကျော်ပြပွဲကိုကြည့်ရှုခန်းစားခဲ့ကြပါတယ်။ခေါင်းပေါ်မှာမှန်ကြီးချနေတဲ့ရေစီးကြောင်းတစ်ခုစီးဆင်းနေတာကိုပေါ့ကြည့်ရင်ဧည့်သည်တွေကစမတ်ဖုန်းတွေနဲ့တပ်ပုံရိုက်နေကြတာကိုတွေ့မြင်ရပါတယ်။ဆောင်းဖွင့်လိုက်တာ20ပြည့်တဲ့ထိမ့်မှထူးပြပွဲကိုလည်းဒီပြတိုက်မှာစတင်ခဲ့ပါတယ်။ ပြသတဲ့နှုပညာလက်ရာတွေကိုဧည့်သည်များပြားကြည့်ရှုနေကြပါတယ်။ရှိခခိုင်ကအသက်20တန်းမျိုးသမီးတူကဒီမျိုးကိုသူ့အလဲလာခြင်းနဲ့ကပ်ပြီးအခုလိုပြကွက်နေရအပြည့်အဝပြောင်းဖွင့်တော့ကျေနပ်တယ်လို့ဆိုပါတယ်။ဧည့်သည်တွေနဲ့ဘေးရန်တွေပြန်တဲ့တိဆောက်ရေးမှာထောက်ကူဖြစ်စီမဲ့ပစံသုံးမယ်လို့လည်းသူကပြောပါတယ်။ခင်ချင်းပြသထားတဲ့အမှုပညာလက်ရာတွေကလူတွေကိုစိတ်ရှင်လန်း artist မှာဖြစ်တယ်လို့လူများများလာမှမလို့မျှော်လင့်နေကြောင်းပြတဲ့တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်ခင်ဗျာ။ NHK ဝဂျပန်ကသတင်းတွေကိုတင်ဆက်လုပ်ပြပါပြီ။နားဆင်အားပေးတဲ့သရရှင်အားလုံးဘေးကင်းကြပါစေ။ကျွန်တော်ကြော်ကြော်ဆိုပါ။